ဒုက္ခဝဆင်းရဲမှကျွလွတ်စေနိုင်သောတရားဒီသောနိလမဝိပဿနာတရားရှုမှသည်နိလန်သာတိအခါနိလမရှိတိဝိပဿနာတရားရှုမှကြာရတန်တန်တိုက်တွန်းတော်မူ၏ ခန္ဓာကိုယ်မှာမသတိစုဆိုင်နေသောသူသည်ထိုအနိစ္စဒုက္ခနာတသဘောတို့ကိုပြည့်ပြည့်တင်တင်သိမြင်လာ၏မိမိတန်တမ်းမှဖြစ်ပြနေတဲ့ယောက်နံတရားကိုသူဖြစ်ပြနေတဲ့အတိုင်း ရခိုင်ရခိုင်မှာလာရှိကျုပ်ရောက်ပါပဲဒီလိုမပြကျုံမနေရင်သမာဓိညာအပြေလာတဲ့အခါမှာခဏမစဲချစ်ပြနေတဲ့ရောက်နံတွေကိုကိုယ်တိုင်မျက်မှောက်တွေ့နိုင်တယ်အထုပ်ပုတ် အချို့ယောဂီပုဂ္ဂိုလ်တွေမတရားဖို့တရားကိုရပါလို့ဤလို့သုတ်ဆောင်ပြီးပြုထားတဲ့ကုသိုလ်ပါရမီကံပြည့်စုံနေလို့ယခုအာထုံနေတဲ့ရပိုင်အတွင်းမှာပဲတွေ့သွားနိုင်တယ်ဆင်ငါရဲ့အတွင်းမှာတောင်တွေ့သွားနိုင်ပါသေးတယ် တချို့ကအေမတန်ပါရမီသူတဲ့ပုဂ္ဂိုလ်ကိုယ်နှရဲ့အတွေးမှတွေ့သွားနိုင်တယ်ငါမပါမဝေဒနာအောင်ပွဲရမယ်နော်ယောဂီတို့နာကျင်ကြိုက်ခဲ့တဲ့ဝေဒနာတွေကိုမခံမရနိုင်အောင်ကြည်ရတဲ့အကြောင်းရင်းတစ်ခုက ငါနာနေတယ်လို့ထင်မှတ်နေတဲ့အကြောင်းပဲဖြစ်ပါတယ်အနတ္တလက္ခဏာသောတော်မှမြတ်စွာဘုရားကငါမရှိဘူးဆိုတဲ့အကြောင်းကိုဒီလိုဟောထားပါတယ်ယောဂီတို့တရားရှုမှလုံနာကျင့်ကြိုက်ခဲတဲ့ဝေဒနာပေါ်လာတဲ့အခါ ငါနာနေတယ်လို့နှလုံးမသွင်းရဘူးငါမရှိပဲနဲ့ငါနာတယ်လို့ကျုံမနေရင်ဘာဖြစ်မလဲမခံစားတော့ဘူးယောဂီတို့ဝိပဿနာရှုမှတ်သည့်အခါဝေဒနာကိုမကြောက်ရွံ့ပဲဝေဒနာကိုကြော်လွှားနိုင်အောင် uzu sis shema bụ eji ndị atigalu acetya t wengotmakanayoza tayachema ya nwụle na-eji ewednagochi olụzọ nadi aka omiwụzatayaseshema naijiriamje ဥပဇင်တို့လည်းဝေဒနာဆိုတွေးရင်ကြာကြည်ဝေဒနာပေါ်မှာစူးစိုက်ကြည်မှကောင်းလာ၏အဲ့ဒီဝေဒနာကိုသိခာနိုင်ကြော်လွန်နိုင်သောတဲ့အခါပေါ်မပြနိုင်တဲ့ခြေနှမုတ်ဝန်သာမုတ်ချမ်းသာမုတ်ငြိမ်မုတ်တို့ကိုလာတိဝိစာခံစားနိုင်တော့၏ ဤဝေဒနာသုတို့ကိုယောနိသောမနသိကရဟုသိမံကံသောနှလုံးသွင်းမှုခန္တီဟုသောသိကမုံနေသတ္တုရင်ကဝိရိယဟုသောအယုကြည်ကြည်အေခန်းခန်းနှင့်အညီဝေဒနာသုံးများကိုလွန်မြောက်သွားသည့်အခါ အလွန်တရာချမ်းမြေ့ငြိမ်အေးသည်ဒုက္ခချမ်းသာကိုကြုံတွေ့ရပုံယင်ဒုက္ခချမ်းသာကြည်ဣရိယာပုတ်ကြောင့်လည်းကြည်မပြုတ်ပဲ6နာရီကနေ7နာရီ7နာရီကနေ24နာရီ 24နာရီက35နာရီကြာအောင်သက်သက်သာသာနေနိုင်ပုံတို့ကိုခံစားနိုင်အောင်ကြိုးစားကြပါဝေဒနာသို့တို့ကိုလည်းခြေကြသည့်ဣရိယာပုဒ်တို့ဖြစ်အောင်ပွဲရသည့်တိုင်အောင်သုစုသာသာ၍ဂျုံမနိုင်သည့်သာဖြစ်၏ မြတ်စွာဘုရားသာသနာတော်မှာတမက်တဘုဆိုတာအလွယ်လွယ်ကလေး၌ပန်ဆိုတာနိနိကလေးဗုဒ္ဓမြတ်စွာရဲ့အကောင်းဆုံးအမွေနှစ်ကို ဥပဇင်ဒုက္ခတသိအမွေပေးနေတဲ့ဟုတ်သဘောဘောနုသောတိုက်တွန်ခဲ့သောအောင်ဘွယ်နိစယညာနှင့်အောင်ရင်ပေါင်မြောက်စွာ တရားသောကျူစာကြပါနာကျင်ခံခဲ့သည့်ဝေဒနာဆိုများကင်းစင်လျက်ကြောက်ရွံ့ထုတ်ကဲ့သို့တည်ငြိမ်စွာထိုင်၍ကြုံမနေသောအခါသို့မဟုတ်ကြောက်စာတိုင်ကဲ့သို့ရိမ်ရိုင်ခြင်းမရှိပေခိုင်မြေငြိမ်သက်စွာမတ်တရားလျက်ကြုံမနေသောအခါသို့မဟုတ် သစ်တုံသစ်ပိုင်ကြီးကိုမြေကြီးပေါ်ချထားတကယ်သို့လောက်ကြခြင်းမရှိပဲငြိမ်သက်သက်သက်သာသာရှုမှနေ၏သမာဓိရည်ကြလာပြီးလျင်ရောက်နံတို့ဣတဘာဝအမှန်ကိုသို့တွင်ကမြင်သိလာသဖြင့်တရားသူကိုလည်းသိရှိလာ၏ ယခုခေတရားရှာမိကြသောဝိနည်းတတ္တဝါများတန်မှုနာယူလောက်သောနိလံကောင်းတလက်ပင်သည်သို့သောတရားရှုံမှ6နာရီက7နာရီ7နာရီက24နာရီ24နာရီမှ35နာရီကြာတသတိရှုံမှထိုင်၌ အပေါ်အလေးသွားခြင်းကိစ္စအစာအသောက်မီဝဲခြင်းကိစ္စသည်တို့လုံးဝမရှိပေမူလဣရိယာပုံမှကိုယ်လုံးဝလောက်ရခြင်းမပြုတ်ပဲငြိမ့်သက်စွာတရားရှုမှနိုင်၏အဘယ်ကြောင့်ဤသို့တရားရှုမှနိုင်သနည်းထူခြားသောဇွဲလုံးလာနေမှန်ကန်သော နှလုံးသွင်းမှုတ်ကြောက်ပင်သည်ရှေလျာသောဣန္ဒိယပုဂ္ဂိုလ်၏အကျိုးကျေးဇူးများရှေလျာသောဣန္ဒိယပုဂ္ဂိုလ်ဖြစ်ကျုံမနိုင်လျင်မြည်သည့်အကျိုးထူးများကိုရရှိသနည်းထိုအပြင်တည်ငြိမ်သည့်ဣရိယာပုတ်စေသမာဓိကိုလျင်မြန်စွာသူထောင်းနိုင်ကြည်လျင် တရားသူတရားမြတ်ကိုလည်းလျင်မြန်စွာတို့တွေ့မြင်သိနိုင်ပါသည်မတောင်းပဲနဲ့အလိုလိုရရှိလိုက်ညီဘဝသုလတခုတ်စီကယောဂဝေဒနာမြတ်သူချစွာပြောက်ကင်းခြင်းပင်သည်သီခံသူသိနှဲ့သောအောင်ဘွယ်တရားရှုမှတ်တာ ဝေဒနာပေါ်လာရင်ဝေဒနာကိုသိခာနိုင်နေသွားတာနဲ့တပြိုင်နဲ့ခပ်ပြကြတရားကျုံမှဖို့ဝန်မလီတော့ပါဘူးဝေဒနာအောင်ပွဲဝေဒနာသို့ကိုသိမခံနိုင်လို့ကိုယ်အနေအထားကိုပြုတ်ပြင်တဲ့အခါ ခေတ္တခဏသောဝေဒနာသတ္တသောဒေတာပိမေမကြပါဘူးပြန်ပြီးကြိုက်ခဲလာတဲ့ထုံကျင်လာတဲ့ရာယံပြန်တာပဲဝေဒနာကိုသီမခံနိုင်လို့ဝိပဿနာရှုမှခြင်းကိုယတလိုက်မယ်ဆိုရင်လေ နောက်တစ်ကြိမ်ပြန်ရှုမှတ်တဲ့အခါယခင်သမာဓိအစေရောက်တာနဲ့ဝေဒနာပြန်ပေါ်လာတာပါပဲဒါကြောင့်ဝေဒနာကိုသိမကနိုင်လို့ခဏခဏပြင်းတိုင်းနေရင်သမာဓိထူထောင်ဖို့ကြာကြာသွားလိမ့်မယ်သိမကနှုတ်ရလိုက်မယ်ဆိုရင်လေ တရားဟာရှေ့မတက်နိုင်တော့ဘူးဒါကြောင့်ဝေဒနာကိုကြော်လွှတ်နိုင်အောင်ရှုမှရမယ်သိခံရမယ်အဘိုးတန်သောမွေจิตတဲ့ဆိုတာတရားအားထုတ်ကြည့်ရင်မကြပါဘူးခုနှစ်ရက်လောက်တွင်မှသိသွားလိမ့်မယ်အနေတအစီတသောမမုတ်တစ်သက်လုံး သတ္တန်တရားလုံးချမ်းချမ်းသာသာနေထိုင်သောကြရမယ်။ဤမနစ်ကိုသကသာနာယီကိုမနစ်သာရက်ကိုနာယီသာလကိုရက်သာနှစ်ကိုလာသာနဲ့သေဖို့နီလာပြီ။အမမြင်နေရင်စင်ရင်စင်ရဲရဲဘယ်တော့မှမသေးရပါဘူးသေးရင်လေ။ သုခတိပုံသို့သာလာရောက်ရောက်ရတယ်တရားချုပ်မှတဲ့ဆိုတာသမာဓိရအောင်ဆွဲဆွဲမြဲမြဲချုပ်မှနိုင်ဖို့သာအတိတ်ကအရေးကြီးပါတယ်သီခံကြည်ချုပ်မှနိုင်ဖို့ကယောနိသောမနတက္ကရာခေါ်တယ်မှန်ကန်စွာနှလုံးသွင်းမှုကြရမယ် ဤခန္ဓာ၅ပါးသည်ဆင်းရဲခြင်းမှဖြစ်တယ်လို့ဟောကြားခဲ့ပါတယ်။ဒါကြောင့်ဒီခန္ဓာဆင်းရဲတုံးကြီးပဲတတ်ကြည်လေးပါပဲဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ဟာသတ္တဘာဘာဖောက်ပြန်တာနဲ့နာကျင်ကြိုက်ခဲလာတော့တာပဲ။ဒါကြောင့် ဆင်းရဲတဲ့ဝေဒနာကိုမြင်တွေ့ရတာဘုရားဟောတာတဲ့ဒုက္ခသစ္စာတရားကိုမြင်တွေ့နေရတာဘယ်လိုနှလုံးသွင်းသားရည်သစ္စာတရားကိုမြင်တွေ့နေရတဲ့အတော်ဝန်သားစရာဖြစ်လာတာပေါ့ဒါကြောင့်တရားရှုမှန်လို့ပေါ်ပေါက်လာတဲ့ဝေဒနာတွေဟာ ခန္ဓာကိုယ်ဣန္ဒြေဖြစ်စေလောက်အောင်ပြင်းထန်တဲ့ဝေဒနာတွေမဟုတ်ပါဘူးတောင်းနဲ့ရိုက်တာလောက်အာနဲ့ထိုးတာလောက်မနာကျင်ပါဘူးသီခံပြီးချုပ်မနိုင်ရင်ဝေဒနာပပျောက်သွားပါတယ်နောက်တစ်ချက်ကဝိပဿနာရှုမှတ်သူတွေအချင်းချင်းဝေဒနာပေါ်တာ မတူကြဘူးတချို့ကဝေဒနာပြင်းပြင်းထန်ထန်ပေါ်တယ်တချို့ကဝေဒနာဆိုးတွေလုံးဝမပေါ်ပဲချမ်းချမ်းသာသာနဲ့ကျုံမသွားနိုင်ကြတယ်ဒါကြောင့်ဝေဒနာဆိုးတွေများများပေါ်တာအတိတ်ဘဝကအကုသိုလ်ကံ ယခုဘဝကပြုတ်လုံးမိတဲ့အကုသိုလ်ကံနဲ့လည်းဆက်စပ်နေတယ်လို့ယူဆရတယ်ယခုဒိဋ္ဌဘဝပြတ်စုပံပြရမယ်ဆိုရင်ဒေါကုဆရာတော်မှာတရားအထောက်ခဲ့တဲ့တကွန်တိုင်ရောမောင်သိမ့်လိုက်ရမွန်လိုအပရိုက်လို့ကြော်ကြခဲ့တယ် ဒီဘဝမှာသတ္တဝါတွေတော်တော်များများကိုညှင်းဆဲသာပြခဲ့တယ်တာကြောင့်တရားရှုမှလို့သမာဓိအတော်သိရလာတဲ့အခါမြင့်စီမိုက်တာနဲ့ငရေသားတွေလာနဲ့လာထိုးလို့ဝေဒနာမချိမဆခံရတယ်သူခြေတောက်လေတာနဲ့လာလီတဲ့တဲ့ပိုက်ကြီးဖောင်ပွားပြီး မရှုံမကနိုင်လဲကြည်ရတယ်နောက်ဆုံးမှငရေမီအလောင်းခံလိုက်ရလို့သူရင်ပါတခုံလုံးတကယ်မီလောင်တဲ့တန်ရာသင်သွားတယ်လေနောက်ဆုံးမှဝေဒနာသူအလုံးကိုသူကြော်သွားနိုင်ပါတယ်တရားကျုံမှလို့ငြိမ်အေးတဲ့ချမ်းသာကိုလေသူခံရတယ် အကုသိုလ်မှจิตတွေကိုတရားနဲ့ပိစနိုင်လိုက်တာပဲပေါ့လေဝန်သာတရားမကောင်းဘူးလားသူသာတရားမမခဲရင်သေခဏီမှာငရေနမိုက်တင်မှာသေချာချာတယ်သေတော်တဲ့ခါမှာလဲငရေငရေကြမှာသေချာတယ်လေ ချမ်းသာကြည်ကြည်လိုချင်ရင်ဒီစင်ရဲ့ကလေးတွေကိုသိခါနိုင်ရမယ်စင်ရဲ့နှင်းရင်နှီးမှချမ်းသာကြည်ကြည်ကိုရရှိတယ်လေဒါကြောင့်ဥပဇင်းတို့လည်းစင်ရဲ့တဲ့ဝေဒနာပေါ်လာရင်မတုံလောက်မကြောက်ရဘူးဝွန်မြဝွန်သာအေးရေဝိုးဝနဲ့ရင်ဆိုင်တယ် နာတေနာတေလို့သိခံပြီးကျုံမှတော့ဝေဒနာအောင်ပွဲကိုရရှိခဲ့ပါတယ်ယောဂီတို့လည်းယုံကြည်မှုသတ္တတရားသိခံမှုခံဒီတရားကိုလက်ကင်သာပြီးကြိုးစားရှုမှကြရင်အောင်ပွဲခံရမှာပေါ့လေ တောကုတရားတော်သိခံနိုင်သောပုံကိုနိအတုပ်ယူအားကြဖွယ်ကောင်းလာ၏ဥပဇင်တို့လည်းတရားတော်အားထုတ်တဲ့နေအတိုင်းသိခံလိုက်သောဒုက္ခဝေဒနာတွေပေါ်လာတော့ဘယ်လောက်ပြင်းပြင်းခွန်အားဗလာစိတ်သက်သက်နဲ့သိညီခံလိုက်တော့ဒုက္ခဝေဒနာတွေ အလုံးကြောနိုင်သွားပါတယ်မကြောက်ကြပါနဲ့အရှိသောသာကြီးတွေ့သာကြီးသိသာကြီးမှရဲရဲတင်းတင်းကြီးအပိနေပါတယ်သောကုသရာတော်ဘုရားအိမ်နှလုံးသွင်းကြုံမှပေါင်းသည်အလွန်မှတ်တရားကောင်းပါသည်နာကျင်ခံခက်သောဝေဒနာသို့ပေါ်လာလျင်စိတ်ဆိုးခြင်းစိတ်ပြတ်ခြင်းမပြေရပေ။ ဝေါမြဝန်သာလက်ခံ၍ဝေဒနာကိုရှုံမှရပါသည်နာကျင်သောသည်အယုံကိုလွန်စွာဆွဲဆောင်နိုင်သွန်သတ်သိရှိရာဝေဒနာကိုရှုံမှရသည်မှာပိုင်ဖောင်ကိုရှုံမရသည်ထဲပူ၍ပိုင်ပိုင်နိုင်နိုင်ဆွဲဆွဲမြင်းမြင်းရှိ၏ တရားတော်ကရှိအထောက်ထားတဲ့အယူကြည်ကြည်အယေခံခံသတုရင်ကဝိရိယသွဲနေပြင်းပြင်းထန်ထန်နဲ့ခန္တီစီညိခနိုင်သာပြီကျော်လွန်သာပြီစိတ်ဓာပြီသောကြောင့်အပိထသောမိတ်ခွန်းစကားကိုတပြေတော်တို့ အနောင်လိုက်သောရင်ပါကြောက်เสียရှိသလေဥပစင်တို့လည်းဆရာတော်အာထုတ်သာဒေနိအတိုင်းခံတိလုံလဝိရိယသွယ်နဲ့သိကနိုင်သာပြီဣရိယာဘောချေချေလေသောတာညာလာပြီသူတဘာကိုလည်းချုပ်မနိုင်အောင်လေသင်ပြပေဟောပြပေအပေသတိပေသောပေနေတဲ့အတော် ဣရိယာပုတ်ရှိရှိလေသွားနိုင်သာညာလာပါပြီမကြောက်ကြနဲ့စိတ်မပြက်လေသီခံရင်အလုံးနိုင်သွားမယ်ဒုက္ခဝေဒနာဆိုတာခိုင်မြဲနေတာမဟုတ်ဘူးပြစ်ပြင်းရင်ပြက်ရမယ်ပေါ်ပြင်းရင်ပြောက်ရမယ်မြတ်စွာဘုရားဟောတာတဲ့သဗ္ဗေသင်္ကာရအိဋ္ဌစေပြည့်ရင်ပြည့်ရမယ် ဥပဇင်းတို့အချိတ်သွားတာပြီးတွေးတာပြီးစိတ်တာကြီးဖြစ်လို့ရဲရဲတင်းတင်းကြီးအပိပါတယ်မကြောက်နဲ့သိခါနိုင် ကြော်လွန်နိုင်သွားရင်ဖော်မပြနိုင်တဲ့ငြိမ်းအေးချမ်းသာမုတ်သွေရပြီတော့မည်တောကုဆရာတော်ကယခုသင်ရဲ့ဒုက္ခဝေဒနာပေါ်များလေလေကြိုက်လေလေပဲ ယခုတွေးထားပြီးသိခံထားပြီးငိုထားပြီးမှနောက်မခံသိမငိုထိတ်တော့ဘူးဖယားဟောထားတာဒုက္ခဝေဒနာပေါ်နေတာကိုဒုက္ခသဘောဖော်ပြနေတာပဲလို့တစ်ချက်မရင်ရွှေတောင်ရတာပဲဘဝတန္တရာတလျောက်လုံးသုံးမကုန်အောင် ရွှေတုံးကိုကောက်ယူသွားကြဒုက္ခဝေဒနာဆိုတာမြည်တည်နေတဲ့တရားမဟုတ်ဘူးယခုသိခနိုင်သားရင်နောက်ပဲလူပေါ်ပေါ်အကုန်လုံးနိုင်သောမေဥပဇင်းတို့လည်းကိုတို့ဝေဒနာသို့တွေကိုဖြစ်ပေါ်လာရင်ခွန်အပလာစိတ်ထထနဲ့စူးစိုက်မှလာရင်မကြဘူး နာဤလောက်သိခံလိုက်ရင်ဝေဒနာတို့တကူလုံးလိုက်လိုက်လဲလဲစူးလောင်သက်လာပြည့်ပြနေသလိုလေးတွေပူတွေမှတ်လိုက်တော့အပူတွေစွဲထောက်သလိုထာပြည့်တထာကွာသောသလိုလေးသဘောစွဲထောက်သလိုတထာပြည့်တထာကုံသောဆုံးသောငြိမ်ဤသော ချမ်းသာဒုက္ခနဲ့မှန်နေရတယ်တဏှာကြီးနနာကြီးတောင်းနာကြီးလောက်အောင်ကောင်းကောင်းမှန်နေရတယ်ဒုက္ခဝေဒနာကြီးကြီးကျယ်ကျယ်တို့ရေမကြောက်ကြပါနဲ့အဲ့ဒီဝေဒနာကိုမှတ်နိုင်သွားတဲ့အခါကြည်ကြည်ကျဲကျဲနဲ့ပေါ်မပြနိုင်တဲ့ရေနာမှုချမ်းသာမှုဝန်သာမှုငြိမ်မှုခံစားရပြီတော့၏ မိလောင်ပြည်လျင်မိငိမ့်သွားတာကိုတွေ့ရမယ်ဝေဒနာတွေ့ရင်လိုက်တော့ဝေဒနာသောက်မှဒုက္ခရှိတယ်ကိုတွေ့လက်တွေ့ခံစားရပြီဖြစ်ပါတယ်ကိုနဲ့အသက်မငဲ့ကွယ်ရသက်နိုင်ရမည်တရားရရည်အတော်ဒီကိုနဲ့ဒီအသက်ကို မငဲ့ွယ်ပဲသေးခြင်းသေးပါသေးသုသုသသအာထောက်ရမည်ကိုယ်ထဲ၌မခံစားမှုဝေဒနာကိုသိခံပြီးရှုမှရမည်သိခံနိုင်မှထိုက်တန်ယောဂီအာသနိရှိမှသေရင်မြေကြည်ချင်းရွှေတိသဘောပိုက်ထားမှ မတထောင်တကောင်ဘောယောက်ျားအာသနီမိမ္မအာသနီရှိမံမတိုင်မတိုင်မဓမ္မပဲလိုတော့တဲ့စိတ်ကိုညွတ်ထားရမည်အဲဒါမှထိုက်တန်ယောဂီအာသနီစွန့်ဤပြကပေဇောလုံလထတုမသောသုသာတော်မယ်လီ အိုးအိုးသေးမင်းရှင်သေးမင်းရှောင်တွင်ပြေးပါလေသို့အပြင်တရားအထောက်လို့သေးတိုင်းမသာမချိဟုံမာစီစရာတော်သည်သို့သာမျက်နာ၌ပင်ရေသာသာသည်မာလေအထူးအာရဖွယ်ကောင်းလာ၏ဒီတော်ကူရိတ်သာကြောင့်မလာအထောက်သာသောယောဂီများတွေကို ဣရိယာပုတ်ချွေချွေမြန်သွားသာမြန်လာပါပြီသက်တောက်သက်သာထိုင်၍တရားချုပ်မှနေစီအခိုင်မှခန္ဓာကိုယ်ကိုထိတ်ခိုင်နာခြင်းတန်ရာရစေနိုင်သောဘေးအန္တရာယ်တဆုံးတခုတ်မြမရှိပါမြတ်စွာဘုရားဟောထားတာသစ္စာလေးပါးကိုရှားပါလို့ပင်မရှားရမယ် ကိုမရှာရမယ်ကိုမရှာရင်ကိုမတွေ့ရမယ်ဒါဖြစ်ဒုက္ခသစ္စာဝေကြည်မမှန်နဲ့နော်ဒီရောက်နေဒီနံဒီခန္ဓာကိုမဟောနေပါကလားဒါဖြစ်ခန္ဓာရောက်နာနှစ်ပါးသည်ဒုက္ခဆင်းရဲဟုတ်ရဲ့လားဟုတ်ပါတယ်ယခုတော့ဒုက္ခဆင်းရဲတွေတွေ့နေရပြီ ထောက်ပြန်နေတဲ့သဘောဖြစ်ဖြစ်ပြနေတဲ့သဘောရောက်နံသဘောနိုင်အောင်သိခံမပြီပါဒီတိုက်ပွဲကြီးအလံလုတ်ပွဲကြီးတိုက်ပွဲနေဝင်းနေရပါတယ်အဲ့ဒီကိလေသာတိုက်ပွဲကြီးကိုတိုက်မနိုင်ရင်တော့ ဒီစင်ရဲ့ဘဝတန္တရာမလွတ်နိုင်ဘူးဒီဘဝတန္တရာလွတ်အောင်ဘုရားပေထားသောလက်နဲ့တန်လျက်နဲ့ပေပြနေတာမခါနိုင်ဘူးအာမငယ်နဲ့စိတ်မပြက်လေမချက်တိုင်းမှာတစ်ချက်မှရင်တစ်ချက်ပြနေတာပဲဘာဝေဒနာမှမခါနိုင်ဘာယောဂမှမခါနိုင် အကောင်းကြီးညက်သွားမေမြတ်စွာဘုရားရဲ့ဝိပဿနာဓာတ်တရားနဲ့ခုံမွန်း၏အကောင်းကြီးညက်ဆုံးသွားမှာပဲသူသူဆိုင်ဆိုင်ရှုံမှတိုင်နိဗ္ဗာန်နဲ့တလန်းဤသွားပြီလို့မှတ်ပါတနေ့တလန်းပကံပဲပြီမလဲသွားရင်ရောက်မှာပဲဥပဇင်တို့ကြောင့်တွေ့ကြောင်ရတဲ့ကိလေသာတိုက်ပွဲကြီးပါပဲ ဒီကျဲတိုက်ပွဲတွေကိုနှပန်းလုံးသားရတော့အနိုင်ရတဲ့အခါမှာလေကြည်ကြည်ကျဲကျဲပေါ်မပြနိုင်တဲ့ခြေနှမုတ်ချမ်းသာမုတ်ဝန်သာမုတ်ရတာပေါ့ဒုက္ခနဲ့ယဉ်နှီးရင်ဒုက္ခချမ်းသာမရဘူးတဲ့ဒုက္ခနဲ့ယဉ်နှီးမှဒုက္ခချမ်းသာရမယ်တဲ့စိတ်အောင်ပွဲ တော်ကူတရားတော်မိုက်စိတ်တဲ့အတိုင်းပြေးမှနေတာဖောင်းတယ်ပိန်တယ်သမတ်တိဓမ္မပေါ်လာကောက်စာဖန်းစာမြေကြီးတုံးကြောက်ခဲတုံးပြီးကောက်နေတာမဟုတ်ရွှေတောင်တွေပြီးကောက်နေတာကောက်ယူသွားကြနှိပ်ပန်သွားတဲ့လမ်းစဉ်အပေသွားတဲ့လမ်းစဉ်မဟုတ်တစ်ချက်မှရင်တစ်ချက်ပြ တမသက်သောမဲ့ဖူနဲ့တစ်ချက်နီးသောပြီလို့မှတ်ပါဥပစင်တို့လေပိမခိုင်းနေတာတမတိတမငရေသောတဲ့လမ်းမဟုတ်နိဗ္ဗာန်သောတဲ့လမ်းစဉ်တမတမတံဖို့မနေဘူးအဖို့မပြနိုင်ဘူးဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကခန္ဓာကိုယ်မှာပေါက်ပြန်ပြောင်းလေ ဖြစ်ပြနေတဲ့ယုံနံသဘောကိုသိအောင်ကျုပ်ပါလို့အများကြီးဆုံးမတော်မူခဲ့တယ်။ဒုက္ခစရာတော်ဝေဒနာသို့ပေါ်လာရင်နောက်မစောက်တန်ခန္တီတရားနဲ့သီခန္တသာရင်ခွန်အပလာနဲ့စိတ်သက်သက်နဲ့တင်မှလိုက်ရင်အကောင်းငြိမ့်ဤသွားတယ်ကိုယ်တိုင်လုံးမှာကိုယ်တိုင်စိတ်ကိုယ်တိုင်စမ်းမကိုယ်တိုင်ဝါ ကိုယ်တိုင်သွားမှကိုယ်တိုင်ရောက်ကိုယ်တိုင်အားထုတ်မှကိုယ်ပိုင်ညာနဲ့သိရတယ်ကိုယ်တော်ပိုင်ပိုင်ပဲသိခံနိုင်အောင်ကြိုးစားကြပါဥပဇင်တို့ကလည်းကောင်းမှသိလွန်းလို့ဝိပဿနာတရားအားထုတ်ဖို့လူတကာတွေတိုက်တွန်းနေတာအပိနေတာစောက်ပိနေတာ တရားအထုံးမှအပေတကာပွိုင်မေဘာဝနာမပွားရင်အပေလာဖို့စီစီကြတယ်တကြိမ်တခါမြမတွေးမမြင်ဘူးသေးသောသစ္စာလေးပါးတရားကိုတွေးအောင်သိအောင်ကြိုးစားအထောက်ကြကုန်ရ၏ဒုက္ခတရားတော်ကျုံမှပုံကိုမှတ်တရားကောင်းလာ၏ ဝေဒနာပါမမပေါ်ပဲကိုနာဤတိုင်တိုင်နေလိုက်တယ်ယခုယောဂီတို့ဝေဒနာမပေါ်ရင်တော်လိုက်ကြတယ်ဝေဒနာမပေါ်ရင်ချမ်းသာငြိမ်အေးသွားရင်ဖြစ်ပေါ်တဲ့အတိုင်းမှတ်တော်ပါဥပဇင်တို့လည်းဒုက္ခဝေဒနာဆိုတွေလည်းကြည်ကြည်ကြဲကြဲနဲ့နဗံလုံးသားရမြန်လာပါဒီသို့သောလည်း ခွန်အပလာစိတ်တဲ့ထဲနဲ့ဇွဲလုံးလာနောက်မစောက်တန်တောက်ခံထားတော့ဝေဒနာတွေကိုကြောလွန်နိုင်သွားတာပဲဣရိယာပုတ်ရှိရှိလေသွားနိုင်တာပြည်များလာပါပြီ အကယ်၍တန်ရာဖြစ်ရင်လည်းဖြစ်သွားပြီယောဂဖြစ်ရင်လည်းဖြစ်သွားပြီယူရင်လည်းယူသွားပြီ သေရင်လည်းသေတော်ပြီတရားတကူကြောက်တရားသေကြောက်ဘာတရားမှမကြံ့ရပူမဟုတ်လားဘာပေဣန္ဒရေတဆုံတခုညာမရှိပါဆန်းချမ်းသာသာနဲ့မနေရပါတယ်မကြောက်ကြပါနဲ့တော်ကူဆရာတော်စိတ်အောင်ပွားရနှစ်သာရကိုကောင်းစောသိနာလေသာပြီးဖြစ် မိမ့်မိတ်စိတ်နာလဲသလိုယောဂီအပေါင်းတို့အားလဲစိတ်နာလဲစီရန်လို၏သို့အတွက်ကြောင့်ယောဂီအပေါင်းတို့အားလဲအောက်ပွဲခံနိုင်သည့်အသိမလျော့သောဇွဲလုံးလာဖြစ်တရားကိုရှုံမှရအမြင်မပြတိုက်တွန်းနှုတ်သောပေးထားတော်မူ၏ လောက်မြေလောက်ကရိုးကြေကြေရေခန့်ခန့်ဆိုတဲ့သတုရင်္ခဝိရိယစွဲနဲ့ကျိုးစားမှကြဟေမနိုင်ဘူးဆိုတဲ့စကားကိုဘယ်တော့မှမပြောကြနဲ့နော်လူလောက်ရင်ပါမစိုးဖြစ်နိုင်တယ်ဖောင်းတယ်ပိန်တယ်တစ်ချိန်ကျုံမှတိုင်နိဗ္ဗာန်နဲ့တလန်းဤတော်ပြီလို့မှတ်ပါ ဥပဇင်တို့ဒုက္ခဝေဒနာဆိုးတွေပေါ်လာရင်သိခာနိုင်အာရှိမသူအိအောင်ဘောတရခုရပါဝင်သည်ဒါကြောင့်ဝေဒနာကိုကြော်လွှတ်နိုင်အောင်ရှုမှရမယ်သိခံရမယ်သိခံနိုင်တာလေဒီစိတ်ပဲစိတ်အောင်ဘောသိခံ နိုင်တာလဲဒီစိုက်သီခံမခံနိုင်တာလဲဒီစိုက်ကလေးပဲဒါကြောင့်စိုက်ကိုကံနိုင်အောင်ဝိပဿနာနဲ့သိကြောရမယ်အထက်ဆုံးလက်နဲ့အနုမြူထက်သွန်ထက်တာစိုက်တကူစိုက်တကူအသိရောက်ဆုံးအသုံးချတာဝိပဿနာလောက်ပဲ ဒါကြောင့်စိတ်တစ်ခုကိုနိုင်အောင်သိအောင်ပွဲသည်လည်းအကြည့်ကျဆုံးသောအောင်ပွဲဖြစ်ပေတော့၏ဒါကြောင့်ဝေဒနာပဲလောက်ပြင်းပြင်းမျက်ရည်ပဲလိုကြကြဥပဇင်တို့တရားရှုမှတာလျော်မသွားဘူးဇွဲလုံးလာကိုနောက်မဆောက်တန်း တောက်ခံထားတော်ဝေဒနာဆုံးမဝေဒနာအလုံးကိုကြော်လွားနိုင်သွားတာပဲဝေဒနာတွေလွန်မြောက်တဲ့အခါမှာလဲကြာမျိုးငါးပါးနဲ့ပြည့်စုံတဲ့အနောတရေအိမ်မှာကိုကိုစီဆိုင်ထားရသလိုအလွန်တရာအေးငြိမ်လာတဲ့ဥပစင်တို့လက်တွေ့ကိုတွေ့ ကြောင်းရတဲ့ဝေဒနာစုသွေးနဲ့တပံလုံတိုက်ပွဲကြည့်ကျင်နဲ့တိုက်ခိုင်ရသောအခါသတ္တာသတိဝိရိယသမာဓိပညာဆိုတဲ့ပူငါပါကိုလက်ကင်ထား၍မနာတံချုပ်မတော့အနိုင်ရသောတဲ့အခါလွန်တရားအေးငြိမ်လာတယ် လူတို့အိအယုံခံစားမှုသည်အပြောင်းအလဲကိုသာကရုဏာလေးကြည်၏ဥပမာအလွန်ပူသောရေတွင်နေဆိုင်ထသောလက်ကိုထောက်၍သာမန်မြာဧသောရေတဲ့သို့နှစ်ချလိုက်လျေအလွန်တရာအေးမြသွားသည်ဟုထင်မှတ်ကြ၏တို့အသူပင် အလွန်ပင်ပန်းသောခက်ခဲကိုကြော်ဖြတ်နိုင်ကြည်သောအခါအလွန်တရာအေးသည့်ဒုက္ခကိုခံစားကြရတော့၏ကြိုက်ကမောကြိုက်ကြည်ယိုဘုရားဖူးမြတ်သည်လည်းအလွန်ပင်ပန်းခက်ခဲသောတောင်တက်ခရီးရေကိုလွန်မြောက်၍စီတည်ရင်ပြင်ပေါ်သို့ရောက်သွားကြသောအခါတိုင်း မသိတော့ကြည်နူမှုကိုနှင်းနေရရပြေပြေဝါဝါခံစားကြရတော့ဤဝိပဿနာရှုမှလောက်သည်ဝေဒနာသာသာနေရင်ဆိုင်တိုက်ခါရသောခြေလျာခက်ခဲသည့်တိုက်ပွဲကြီးဖြစ်ရာ ထိုတိုက်ပွဲအနိုင်ရသည့်အခါ၌ဘောမပြနိုင်လောက်သောချမ်းသာမှုကြည်နပ်မှုအေငိမ်မှုသူကိုလာတိဝိသခံစားနိုင်ပါတော့၏သူချစီကဝိပဿနာချမ်းသာသည့်ကျက်စီမူညင်းသာတကယ်သို့ ခဏတပြောက်သာချမ်းသာစွာခံစားရသောခဏိကပိသိညူမဟုတ်ချေဘာရဏပိသိကွန်စီဖိသိအသွင်တသက်တာလုံးဤချမ်းသာရစွာခံစားနိုင်သောဒုက္ခချမ်းသာဖြစ်၏ဝေဒနာပေါ်နေတာ နာရောက်ရှုံမရှုံမနိုင်ရင်စိတ်ဆင်းရဲဖြစ်ပေါ်လာတတ်၏ဝေဒနာကိုသုသာရှုံမနိုင်လာတဲ့အခါပိသိပါဇာတိဒုက္ခတို့ဖြစ်ပေါ်လာပြီးသမာဓိလည်းဖြစ်ပေါ်လာတော့တယ်လေမကြခင်အဉ္ဉ္ကြီးချမ်းသာတဲ့ခံစားမှုတွေ ပေါ်လွင်သင်ရှားလာတော့တယ်လေတရားရှုံမှတာသီတိခံပြီးရှုံမှတာမောက်လေးပွေမိခင်သလိုဟိုပဲတိပဲခဏခဏမလှဲကြနေမပေပါဘောလာသညာဝေဒနာတွေကိုကြော်လွန်နိုင်အောင်ရှုံမှရမယ် ဝေဒနာ၌နှစ်ပန်းလုံးနေရတဲ့အခါမှာတော့ယောဂီတို့မရှူနိုင်မကဲနိုင်အောင်အမတန်ပင်ပန်းစည်ရကြမှာဘောလေဝေဒနာနဲ့နှပန်းလုံးရတာကိုဥပစင်းတို့ကြိုက်တယ်ဝေဒနာပေါ်လေလေကြိုက်လေလေပဲဒီတော့မှအာယုံသူဆိုင်ကြည့် ရှုမှနိုင်တာကိုကိုထေတနေရာယာမနာနေတာငါနာနေတယ်မဟုတ်ဘူးလို့မှတ်ပါနာနေတာရှုမှသိတဲ့စိတ်နဲ့တထထဲကြဖို့ကိုသာကျိုးစားမှန်ဝေဒနာနဲ့ငါဥစ္စာကိုယ်သွားတဲ့ရင်ငါမပါပဲအသာလေးရှုမှနေရုံပဲ ဝေဒနာကိုစုစားရှုံမှနိုင်လာတဲ့အခါပိသိပ္ပသတိဒုက္ခတို့ဖြစ်ပေါ်လာပြီးသမာဓိလည်းဖြစ်ပေါ်လာတော့တယ်လေမကြာခင်အေးငြိမ်းချမ်းသာတဲ့ခံစားမှုသူပေါ်လွင်သင်ရှားလာတော့တယ်လေယောဂီတို့အမိုက်ပုံကိုမိရှုတော့ပတ္တမမိလောင်တာတွေ့ရတယ် မီလောင်နေခိုင်းမှတော့အနာမကနိုင်အောင်ဖူတယ်ဟောကြတော့မိငိမ့်တာတွေ့ရတယ်မိငိမ့်တော်ပြီတော်ခါတပြေးပြေးအေးလာတော့တာဘောယောဂီတွေတရားချုပ်မှတဲ့အခါတချို့ကနာကျင်လို့သုံးမဟုတ်ဘူးလောင်လို့အပအပနာနေတယ်ပူတယ်လို့ဩတယ် ဒီတော်ဥပဇင်တို့မေတယ်ပေသူရိုက်တယ်လေပေသူမှမရိုက်ဘူးလူနာပြမလာလောက်တာလဲမဟုတ်ဘူးတရားသဘောအရာဝေဒနာဖော်ပြတာပါဆွဲလန်းအပ်တဲ့ခန္ဓာ၅ပါးသုခဒုက္ခသစ္စာပဲလို့ဖျားဟောထားတယ်ခန္ဓာရှိရင်ဒုက္ခရှိမှာပဲအ ဒုက္ခသစ္စာမြင်သိနေရတာကံကောင်းတာပေါ့ကြည့်တော့ဘုရားမဖြစ်မီသစ္စာလေးပါးတရားကိုသူသွင်းကြည့်မသိသေးတဲ့ဘုရားလောင်းဘုရားလောင်းဘဝမှာရှိစေအခါဒုက္ခချမ်းသာနဲ့ယဉ်နေသဖြင့်ချမ်းသာဒုက္ခကိုမရနိုင်ဘူးသင်ရဲ့နဲ့ ဒုက္ခနဲ့ယဉ်နှိမှချမ်းသာဒုက္ခရနိုင်တယ်လို့အကျဉ်းစီဖြစ်ခဲ့ပါတယ်ဒါကြောင့်ရှင်းပညာရှိဒုက္ခခန္ဓာနဲ့မစပ်ပဲတရားရှိနဲ့ရှားသလိုက်လို့မာကြခဲ့တာကွယ်လို့ဆုံးမတော်မူခဲ့တယ် ယခုမှတ်တိုင်းမှာခန္ဓာနဲ့မစပ်ပဲတရားနဲ့စနေတာပဲမဟုတ်လားခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဆင်းရဲဝေဒနာကိုခန္တီမေတ္တာများများသိခနိုင်ကြောလွန်နိုင်ဖို့ပထမအရေးကြီးဆုံးပါတယ်အဲ့ဒီပေါ်နေတဲ့ဝေဒနာကိုရှုမှတ်တိုင်းမှာတစ်ချက်မှရင်တစ်ချက်ပြတ် ဣဒာဘေအချို့ယောဂီတွေက ဥပစင်တို့ဝေးတယ်တပြေတော်တို့ဝေဒနာများပါတိလို့ဝေဒနာများပါတလေလို့ဒီဘဝမှာတပြေတော်မကောင်းသောအလုပ်ကုသိုလ်မလုပ်ခဲ့ပါဘူးပြောဆိုကြတယ်ဥပစင်က မဟုတ်ပါဘူးဒီဘဝကမလောက်ခဲ့ပြီမဲ့လွန်လာခဲ့ကြည်အတိတ်ဘဝကမသိခဲ့တဲ့အကျွေးဟောင်းတွေရှိမချိတ်မသိနိုင်ယခုပြည့်စုံပန်ရောက်နာတွေရောတရားနဲ့စနေတာပဲဤတရားနဲ့မဆက်လိုက်ရင်တော့ဘဝတန်တရားလေးနေအောင်မယ် ဒီသန္တရာဘဝကိုမလဲရအောင်ယခုစိတ်တဲ့တံဘိုးဘဝယာသတိအဲ့ဒီစင်ရဲ့ဝေဒနာကိုသိခာနိုင်ကျော်လွန်နိုင်အောင်ယခုချစ်နေတဲ့အကျွေဟောင်းရောပြည့်စုံပန်ရောက်နံသူရောဖယားပေးထားသောလည်းနဲ့တန်လျက်နဲ့ပေးချနေတာဘယ်တစ်ချက်မှရင် တချက်ပြနေတာပဲမခံနိုင်ဘူးကုံသွားရင်ဆုံးသွားရင်ကြော်သွားရင်ပဒါသေးရင်တရွှေမြို့ဝတန်သေးရင်တပြေလုံးဝရောက်နံသေးရင်နိုင်ပန်ရတော့မဲနိုင်ပန်မရသေးတော့လေမဆိုင်သွားရင်သောရပန်ဖြစ်ပြီးခုနဘဝတွင်မှန် လူဖြစ်ရင်လဲလူချမ်းသာနတ်ဖြစ်ရင်လဲနတ်ချမ်းသာကိုယ်နှဘဝဖြစ်ရင်၌ပံဝင်ရတော့မယ်စိတ်ချရတော့ပြီဒါကြောင့်ဝိပဿနာပြေမှနေတာဓမ္မဓမ္မဟာသံဘုံမနေကူဖို့မပြတ်နိုင်ဘူးဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးက ခန္ဓာကိုယ်မှာဖောက်ပြန်ပြောင်းလဲဖြစ်ပြရောက်နာသဘောကိုသိအောင်ရှုပ်ပါလို့အမြတ်ကြီးဆုံးမတော်မူခဲ့တယ်သာသနာကြုံခိုက်မှဒီခန္ဓာကိုယ်ငဲ့ကွက်နေဖို့မသိခန္ဓာကိုယ်ကြည်ရတာဒီလောက်ဟဲ့မွေဟဲ့ရွှေဟဲ့ ပြုတ်ပြင်ပေးဟဲမွေဆိုးကြီးလေးကောင်ကိုမွေသားနဲ့သူဤတနေ့ကြလျင်ကိုကိုပြန်ကိုက်ပြန်သာအောင်မပဲမွေဆိုးကြီးလေးကောင်ဆိုရာဓာတ်ကြီးလေးပါပါပဲတခုတ်တခုတ်ပြက်စီးသွားရင်ပြာနာယောဂါဖြစ်လာတာပဲဘယ်လောက်ပဲကြွေကြွေမွေမွေပေး ဘယ်လောက်ပဲပြုတ်ကျင်ပေးနေတာတနေ့ကြလျင်ဧကန်တကိုကိုပြန်ကကြံတအောင်မှာပဲဘယ်ကိုမှပြည့်လို့မလွတ်နိုင်ဘူးဧကန်တသေးရမှာပဲလို့သတိထားကြပါနောက်ကြည်တော်မြတ်စွာဘုရားကာယခုတ်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဆင်းရဲဝေဒနာကိုသိခံလိုက်ပါ ခန္ဓာတကူလုံးမှာကောင်းကနေကြည်ပြသိတနေကူလမ်းမကြည်ပြေမနဲ့ချက်တရားအထုခံလိုက်မသေးလေနေလိုက်အချက်တရားအထုခံလိုက်မသေးလေညနေအချက်တရားအထုခံလိုက်ပါတနေ့300ချက်ကိုမသေးရင်အသက်ကြီးသမျှအထုခံလိုက်ပါမြတ်စွာဘုရားက ဥပမာယဟန်တို့အထုမခံရဲဘူးလားအကယ်၍မဖို့နိဗ္ဗာန်ကိုရလျင်အထုခံလိုက်ပါတို့လဲဆိုရင်ဒီဘဝခံလိုက်ရင်ဘဝပေါက်ညာစွာဆင်းရဲခတ်သိမ်းအကောင်းငြိမ်းသောမင်းမဟုတ်မဟုတ်လား ယခုလိုကြမ်းမာရေးကောင်းနေတဲ့အခါဖြစ်ပေါ်လာတဲ့ဆင်းရဲဝေဒနာကိုသိခံနိုင်အောင်ကြိုးစားကြပါသိမခံနိုင်ထားရင်မကြမ်းမမှန်ဥနာသေးတဲ့ခါတာထက်အသပေါင်များစွာဤကန္တတွေ့ရမှာပဲသိမခံနိုင်ထားရင်မွေထားသလိုပါပဲနောက်ခံရဖို့ ပြင်ထားပြီးတော့ယခုအမတ်သိနဲ့သိခာနိုင်ထားရင်ဖြစ်ပြရောက်နှံလဲတွေ့ရတယ်မဖို့နိဗ္ဗာန်ကိုလည်းရနိုင်တယ်မဖို့နိဗ္ဗာန်ကိုမရတော့လဲမြို့စေပါရမီကုသိုလ်ကိုတော့အမှန်ရမှာပဲဥပဇင်း ဥပဇင်တို့ပေးချုပ်မှနေတာဒီလိုစိတ်စိတ်နေအောင်ချုပ်မှနေတဲ့အလောက်ကသမ္မညအလောက်မဟုတ်ဘူးသန္တရာဝုစင်ရဲ့ကိုကြော်ဖြတ်နေတာပဲလုံလာဝိရိယစွယ်နဲ့ကြော်ဖြတ်နေရင်သံတရာရဲ့ဟိုဘက်ကန်းကိုရောက်သွားလိမ့်မယ်ဒါကြောင့်ဖောင်းတဲ့ပိန်တဲ့လို့တစ်ချက်တစ်ချက်ချုပ်မှတ်တာဟာ မကင်လေမသတ်ထားတဲ့လောတက်ကြီးကိုတစ်ချက်တစ်ချက်လောခလိုက်သလိုလေကိုချိတ်သူသွားအောင်သွန့်ဖို့နေတာပဲလို့သိရမယ်လူတွေတန်ဖို့ပြနေကြနီးနဲ့ပြောရရင်တော့ဝိပဿနာလောက်ကတစ်ချက်ရှုံမတိုင်းရွှေတုံရတာနဲ့တူတယ်ကွယ်တစ်နေ့ရှုံမလိုက်ရင် လေတစီအပြည့်ရွှေတောင်တွေရတော့တာပေါ်လူလုတ်ကြီးကရွှေတောင်တွေကသဘဝပဲသုံးလို့ရတဲ့ဝိပဿနာလောက်ကရတဲ့ရွှေတောင်ကမှန်သတ္တန်တရားလုံးသုံးဆွဲလို့မရသုံးဆွဲလို့ရတယ်ကွယ်ဒါကြောင့်ဝိပဿနာလောက်ကိုကြိုးစားအားထုတ်ကြပါ ကိုယ်ထဲမှာဖြစ်လာသမျှကိုအမှတ်တသိမလို့ရအောင်ပြင်းထန်သောဝေယာဖြစ်ရှုပ်မယုံမြသာသင်မှတ်တော်ပါဒီလိုတမတ်တိတမန်သမာဓိအထူးကောင်းလာလျင်မြတ်စွာသောယောဂီတို့မှယာမုတ်ပူမုတ် နာကျင်ကြိုက်ခဲမုံလေးလံမုတ်တင်ပြမှုစသောမခံစားတဲ့ဝေဒနာမျိုးမျိုးထင်ရှားတွေ့ရတကောဝိမမှတ်ပဲရနာလိုက်လျင်ထိုဝေဒနာမှာချက်ချင်းပင်ပြောက်သောဤမှညင်းမှပြန်လျင်တပံပေါ်လာပြန်၏ဤလိုဝေဒနာမှာယောဂမဟုတ်တရားသဘောတိုင်းထင်ရှားပေါ်လာတဲ့ ဝေဒနာသာဖြစ်အိမ်မကြောက်နဲ့စိတ်မပြက်လေထိုဝေဒနာကိုသာစူးစိုက်၍အတင်မှတ်နေပါတဖြည်းဖြည်းသိငယ်၍ကြောက်ကင်းသွားပါလေ၏နာချင်းကြိုက်ခဲ့သည်ဝေဒနာသူကိုမိခဲ့သူဂျုံနိုင်ပေသယမြည်နီမှန်ကန်သောနှလုံးသွင်းမှုဝေဒနာသူကို ချိုနိုင်နိုင်သောနိကောင်းတလည်းပင်ဖြစ်၏သံဃိတေနံဥပါဒနာခန္ဓာဒုက္ခကျင်ချောက်အဖြစ်ဆွဲလန်းရဖြစ်သောခန္ဓာ၅ပါးတို့သည်ဆင်းရဲကြောင်းတို့ပေသည်လို့ဘုရားဟောထားတယ်မဟုတ်လားခန္ဓာကိုယ်မှာဒုက္ခဝေဒနာပေါ်နေတာဟာတရားကဒုက္ခသဘောကို ဖော်ပြနေတာပဲဒီလိုဖော်ပြနေတာကိုငါစီတရားကိုတွေ့နေရတယ်ဒုက္ခသစ္စာကိုမြင်တွေ့နေရတယ်လို့နှလုံးသွင်းပြီးဝမ်းမြောက်ဝမ်းသာနဲ့ရှုံမှနေဖို့ဝေဒနာကိုသိခနိုင်ကြော်လွန်နိုင်သွားတဲ့အခါ ဟောမပြနိုင်တဲ့တိဏမုတ်ဒီငိမ့်မုတ်ဌာန်သာမုတ်တို့ကိုလာတိဝေစာခံစားနိုင်၏တချို့ပုဂ္ဂိုလ်တွေမှာသတိပဋ္ဌာန်တရားကိုနှလုံးသွင်းနေရင်သတိသမာဓိညာအားကောင်းတဲ့ပုဂ္ဂိုလ်တွေမှာ တရနှစ်ရသုံးရကြအောင်မဆံမသောဝေခင်ကြီးခင်ငယ်တတွေးတောင်မစိုးရပေတထိုင်ဒီနဲ့နေနိုင်တာရှိကြပါလေမြတ်စွာဘုရားမဗလာသမာပဖြစ်စီနိရောဓသမာပဖြစ်စီသံသမာပဖြစ်စီဝင်ရောက်နေချိန်မှာခုနှစ်ရပါလောက်တောင်နေနိုင်တော်မူပါလေ တရေလောက်ကတော့ဝိပဿနာရှုံမှပြီတော်လေအများကြီးနေနိုင်ကြပါလေအဲ့ဒီဝိပဿနာပိဋိသံပိဋိဘောပိဋိတွေနဲ့နေနိုင်တာကိုရည်ရွယ်ပြီတော်ပိဋိပေခာပိဋိလျင်အစာရှိကုန်သည်ပဝိသမ ဒီယနေ့အဖို့မှဖြစ်ကြပါကုန်ပြီလို့မွတ်တော်မူ၏ဗုဒ္ဓသာသနာနဲ့ကြုံတွေ့ခိုင်းမှတမတပူသူတာအလွယ်လွယ်ကလေးသေရညောင်ဆောင်မှတယောင်အိနေရတဲ့အခါမမှန်ကန်ကန်နှလုံးသွင်းတတ်လျင်သမက်တဖူရသွားတာပဲမမှန်ကန်ကန်နှလုံးသွင်းတယ်ဆိုတာ ဝိပဿနာရှုမှတ်ခြင်းဝိပဿနာဆိုတာဘေးအန္တရာယ်လုံးချုံတဲ့အာရိယစကြပါအာရိယစကြမှနေလျင်ဘေးရန်သူမှမနှောက်ယှက်နိုင်ဘူးယောဂပယညာနဲ့ကိလေသာရန်သူများလည်းမတောင်းကြနိုင်ပါဒါကြောင့်ကာယဒုက္ခစိတ်ဒုက္ခပြည့်စုံတယ် သန္တိဒုက္ခဆိုတဲ့အမြတ်ဆုံးချမ်းသာနဲ့လည်းပြည့်စုံတယ်အဲ့ဒါအမြတ်ဆုံးဘဝပန်းတိုင်ပါပဲဥပဇင်တို့ဣရိယာပုများချေချေသောထာတာငါဆွဲအတ္တဆွဲနဲ့မတော်နိုင်ကြောင်းတရားသဘောသဘောတရားနဲ့တရားကခေါ်သောလို့ဆောင်သောလို့လိုက်သောနိုင်ပါတယ်ဝေဒနာအနည်းနဲ့အများရှိတာပဲ သီခံသော၌ဒုက္ခလည်းတွေ့ဒုက္ခလည်းတွေ့ဥပ္ပေခာလည်းတွေ့သောပေါ်လိုက်ကြောက်လိုက်နေကြာကြာရှုံမှနေနိုင်သောပါတယ်ဝေဒနာတွေကြောလွန်တဲ့အခါမှာအေးငြိမ့်တဲ့ဒုက္ခကိုခံစားရ၏ဒီလိုရှုံမှကြာရင်သမတသက်ဖြစ်လာတဲ့အခါစိတ်နံကလေးသည် ဓမ္မတရားနဲ့ပေါင်းသောပြီးဖြစ်လေသောကြောင့်သမာဓိသိဖြစ်ပြီးသကာလတရားသိတရားမှန်ကိုသိတဲ့စိတ်ဖြစ်သွားပါပြီပုဂ္ဂိုလ်တ attva ယူဆွဲပြောက်သွားပါပြီဒါကြောင့်မို့လို့ယခုဓမ္မနဲ့အပေါင်းခိုင်းနေပါတယ်ဘာကြောင့်အပေါင်းခိုင်းနေပါသလဲဆိုရင် จินตาပုဒ္ဓုစင်မာကဏ္ဍယာနာပုဒ္ဓုစင်ဖြစ်အောင်ကဏ္ဍယာနာပုဒ္ဓုစင်မသောတာပန်သုတဲ့အရိယာဖြစ်အောင်ထိုမှအသစ္စေယဟန္တာဖြစ်အထိတ်ထိုသုဖြစ်ပြီးနောက်မွေဩနာသိနေတဲ့စင်ရဲ့သူသတ်သိင်ကြီးအေးငြိမ်သက်သာတိသေးဝင်ယူအမြင်အေးငြိမ်ငြိမ်ချမ်းသာနေရသော တရားနဲ့အပေါင်းခိုင်းနေပါတယ်ဒါကြောင့်ဝေဒနာကိုသိမခံနိုင်ကြသောယောဂီတို့အားဥပဇင်္ဂတာကိုသာချုပ်မှပေလို့လူတရားတစ်ထောင်အတွက်ကိုဥပဇင်ချုပ်မှပေးလိုက်ခြင်းပါတယ်ချုပ်မှပေးမရတဲ့တော့ကြောင့်ဒုက္ခအပင်ပန်းခံ၍အာပိတတိပိသောက်ပေးနေရပါတယ်။ ယောဂီတို့တော့ပိုင်ပိုင်ပဲကြိုးစားနိုင်ကြပါစေအဲဒီဝေဒနာကိုသိခံနိုင်ကြောလွန်နိုင်ပါမှဣရိယာပုဂ္ဂိုလ်မပြောင်းပဲကြာကြာရှုံမှနိုင်ပြီသို့သောကြာကြာရှုံမှနိုင်ပါမှသမာဓိညစ်သက်လာမည်သမာဓိညစ်သက်လာပါမှဝိပဿနာဉာဏ်စဉ်ဉာဏ်စိစိဖြစ်ပေါ်လာပြီ ဒါကြောင့်အပေမလန်အောင်ပေတကပိုက်ထာနိုင်သလားမပိုက်နိုင်ဘူးဝိပဿနာတရားကိုသိခံကြိုးစားအားထုတ်မှအပေတကပိုက်နိုင်မယ်တရားမအားထုတ်ရင်အပေတကပွိထားတဲ့သတိထားကြပါမိမိတို့သန္တာမကွာရ6ပါးဖြစ်ပေါ်လာသမျှရောက်နံတွေကို အမှန်တိုင်းသိအောင်လို့အပမဒခေါ်တဲ့သတိတရားနဲ့မှတ်ရပြီတော့မိမိတို့လိုလားအပ်တဲ့မဖို့နိဗ္ဗာန်တရားသူတရားများတွေကိုလက်သောက်လက်ကင်ပိုင်းပိုင်းကြည်ရတော်သည်တိုင်အောင်ပိသာတိုင်ကြိုသာအထောက်တော်ကြဖို့အရေးတကြည်အနေနဲ့သူပဲတိုက်တွန်းလိုက်ပါသည်ယခုဥပစင်းတို့တိုက်တွန်းတဲ့အတိုင်း မိမ့်မိန်တန်တန်ကရောက်နာသင်္ကရသူအပေါ်မှအာကိုမမကြပဲနဲ့မပြဖြစ်ပြနေတဲ့အဲ့ဒီရောက်နာသင်္ကရသူကိုအမှားတိုင်းသိအောင်အပမဒခေါ်တဲ့သတိတရားဖြစ်အပြည့်ဆုံးရှုံမှနိုင်ပြယူသင်ရဲ့ခတ်တိုင်တို့အိတ် 6ညာယာဖြစ်တဲ့နိုင်ပံတရားတော်များကြီးကိုမိမ့်မိတ်တို့လိုလားအပ်တော်မဉ္ဉံဘူဉ္ဉံတို့ဖြည့်လျင်ဉဏ်စွာဆိုင်ရောက်၍မျက်မှောက်ပြုတ်နိုင်ကြပါစေသူရင်ရှုရင်နဲ့ဒီကိလေသာအညစ်အကြေးတွေသာစင်တော်မှနိုင်ပံကို မညာဖူညာနဲ့လမ်းမြင်ကြရတယ်မညာဖူညာနဲ့လမ်းမြင်ရတဲ့အဲ့ဒီနိဗ္ဗာန်သုရာဒုက္ခခသိဉာဏ်ဤတင်သဘောပဲဖြစ်ပါれဉာဏ်ဤတဲ့နိဗ္ဗာန်ကိုမညာဖူညာနဲ့လမ်းမြင်ရတဲ့သုရာယုံနာဖြစ်ပြတ်သူ၏ ကင်းပြငြိမ်းဧသွားတာကိုမြင်ရပါတယ်။သောင်ပေါရောက်နံဖြစ်ပြက်ပြလျက်ငြိမ်းသည်ဝိပဿနာတရားကိုပွားများအားထုတ်နေကြတဲ့ယောဂီပုဂ္ဂိုလ်တွေဟာမေညာဘူညာတွေကိုရပြီဆိုရင်နိဗ္ဗာန်ချမ်းသာကိုသိနိုင်ညင်နိုင်ပါတယ်။ အာထောက်ရှုံမှရေရှုံရင်ဝိပဿနာကနေပြည်စုအလိုလိုပဲမဲ့ညာပူညာတဲ့ကိုရောက်တော်ပြည်နိဗ္ဗာန်ချမ်းသာကိုတခါသေးသူပြောလူပြောမဟုတ်ပဲကိုယ်တိုင်ဒိဋ္ဌသွေးရပါလိမ့်မည်ကြိုးစားအထောက်ဖို့သာလိုပါれ နိဗ္ဗာန်ရောက်ရင်ဒီလိုကိုယ်တိုင်သိထမြင်တာကိုယေရှုဆရာတော်ဘုရားကြည်ဆောင်ဖို့နိဗ္ဗာန်ရောက်မှသိမြင်ဤလိုပစ္စည်းမပฏิပဒါနိလာယကွာရာ၆ပါးမှာပေါ်လာသမျှယုံတို့ကိုရှုံမှပေါ်များမှု ပြည့်စုံသောအခါရိယာမက္ကိညာဖြစ်ပေါ်ပြီးသိခြင်းကင်းသောနိဗ္ဗာန်ကိုမျက်မှောက်တွေ့ကတစ္ဆာလေးပါးကိုသိဉင်ရခြင်းဖြစ်ပေသည်ထိုကြောင့်ဤပြည့်စုံမှာပฏิပဒါจิตဖြစ်ကိုယ်တော်တိုင်းသိဉင်လာသော သစ္စာလေးပါးတို့ကိုဤသို့ထောက်ပေါ်၍ဟောတော်မူခဲ့ပါသည်ယခုဥပဇင်တို့ပြမနေရောက်နေပါအကျိုးရှိမှလည်းဖရာလို့မေးခဲရင်အကျိုးရှိပုံကတော့တရားမြင်ရင်အမစင်တာပေါ်မစင်ရင်တည်အချိန်ခါမှာအဝိဇ္ဇာလည်း ရှိတော့ဘူးတဏ္ဏမနာသိထိတ်လေမရှိတော့ဘူးကိလေသာတွေဒီအချိန်အခါမှာကင်းနေတာပဲပါကြောက်ကင်းနေတယ်လဲဆိုရင်နာစင်မညာဝိနေလို့ပါပဲဥပမာအားဖြင့်သစ်ပင်တပင်ပေါ်မှာပြိုင်နာနေပါတယ်လူတယောက်ကသေနာနဲ့ပြည့်ရင် သေနသံကြတာနဲ့ပြိုင်တွေအလုံးသစ်ပင်ပေါ်မှာပြန်သောကြပါလေမန္တာမမန္တာအသာသဘာသေနာသံတိုက်ရင်သူနေယပြန်ဝေအောင်မှာပဲသေနာသံစက်ပြည့်ရင်လာသောမဝင်ရတော့ဘူးဥပမာတို့အတူ ခန္ဓာကိုယ်မှာဖြစ်ပေါ်နေတာမှသတိမပြရှုံမှနေရင်ကိလေသာအဝိဇ္ဇာတွေမဝင်ရတော့ဘူးတကြောင့်ဝိပဿနာတရားအားထုတ်တဲ့တံဘူဟာဖို့မပြနိုင်ပါဘူးပွားနေတဲ့အချိန်မှာလောဘဒေါသမောဟစတဲ့1500ကိလေသာညစ်အကြည့်တွေဟာ အကုန်ကင်းအကုန်ရှင်းနေပါတယ်ထိန်ကုန်ကြည်ကျူးစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုပါဗျာ